တိပိစိုက်တဲ့အခါကျတော့ဖြန့်ခတ်တယ်လို့ပါလေဖြန့်လုံးမှအခြားတတ္တဝါတွေကဝင်ရောက်ပြီးတော့မဖြစ်စီနိုင်အဲ့ဒါကိုတော့ဒီနေ့နေ့မှာခြေဟောပါဒီနေ့တော့အမျက်လောက်ပဲတမျက်လောက်ပဲသုတနုဂိတဆရာယံခါယံခါတင့်တော်တဲ့တရားကြားလာခြင်းဥပ္ပသနာမျိုးဥပ္ပသနာသမာဓိကိုอืม ဆောက်ရှောက်ကာကွယ်ပြရမယ်စိတ်ထားတဲ့ဖြစ်ပင်ရှင်းတာအောင်လို့လိုအပ်တဲ့ရည်လောင်းပေးတယ်လို့ပါပဲအဲ့ဒါလို့သုတနုဟိတပြည့်စုံသွားလို့ရှိရင်လက်တွေ့ရှင်းသုံးတဲ့အခါဘာကိုရှုမှတ်ရလဲရှုမှတ်တဲ့အခါကျတော့ဘာသဘောတွေတွေ့သွားတယ်ဘာတွေပဲလို့ဆိုတာပေါ့ဆွေးနွေးရပါတယ် ယံခါယံခါဝတိဆရာကြီးပြောပြီးတော့ဆွေးနွေးရတယ်ကိုအာထုတ်ပုံလေးတင်ပြရတယ်အာထုတ်လို့တွေ့ကြုံချက်တွေပါလေပါရီတွေ့တယ်ဘယ်လိုတွေ့တယ်ဆိုတာပါလေဆရာနဲ့ဆွေးနွေးတာသာကိစ္စနုခိတာခေါ်ပါတယ်ခုနတစ်ပင်ဖြစ်ထွန်းလာလို့ရှိရင်တစ်ပင်အရင်မှာအမြင့်မပေါ်ရအောင်မြေဖို့ခေတာတို့မြေကျလို့ရှိရင်တူးစွာပြီးတော့မြေတော်မြောက်ပေးတာတို့ မြည်ကျနေလို့ရှိရင်အမြင့်ကလိုးလလမသွားနိုင်တော့အပင်ဟာဒီကြီးတဲ့မှာအတွေ့ကိုကမကောင်းဘူးအဲတော့အမြင့်လိုးလလသွားရေးအတွက်ညီတော်မြောက်ပြီးတယ်ဆိုတာရှိပါတယ်အဲဒီလိုလုပ်ရတဲ့သဘောပါပဲဘုတရားစစ်ဆေးတယ်ဆိုတာဆရာနဲ့ဆွေးနွေးတာပါပဲမရှင်းတဲ့အချက်ကလေးတွေရှင်းတော့အောင်မို့လို့ဒါဆွေးနွေးတဲ့သဘောပါသမထလောကိတ္တဆိုတာကတော့ မိမိရဲ့စိတ်အစဉ်မှာနိဝရဏကိလေသာဒီမဝင်ရအောင်လို့ဖမှုပေမှုကအစပေါ်တိုင်းအာယုံကိုစိတ်အားစိတ်ချိန်လိုက်ကြပြီးတော့ဆွေးဆွေးမြဲမြဲရှိမှရပါတယ်ရှိမရအောင်မှာစိတ်ကလေးစူးစီးပေးနေရပါတယ်အဲဒါလိုစူးစီးပေးနေလို့ရှိရင်နိဝရဏနှောက်ရှက်တရားတွေဝင်ရောက်ပြီးတော့မနှိစ္စပါဘူးခုနစိုက်ထားတဲ့ဖြစ်ခြင်း ပိုးမဝင်ရအောင်လို့ပိုးမကက်ရအောင်လို့ကျူရင်ကာဝယ်ပေးတဲ့နည်းတကယ်လို့ပိုးတွေကျလာပြီဆိုလို့ရှိရင်လည်းပဲတင့်တော်တဲ့နည်းနဲ့ပယ်ရှားပေးမှဒီသစ်ပင်ဟာတဖြည်းဖြည်းနဲ့ရှင်တန်းလာမှာကြီးကျက်လာမှာပါအဲဒီလိုစိတ်ရှင်မှာဒီဝရဏကိရိတာပိုးတွေမဝင်ရအောင်လို့ဆောက်ရှောက်ပြီးတော့သစ်ပင်လေးတွေကထူးခြားခြားကြီးဖွံ့ဖြိုးလာပါတယ် အဲဝိပဿနာတမာဒိဋ္ဌိဟာဖုံဖြူဖြူလေးဖြစ်လာပါတယ်ဒါပေမဲ့လို့တခါတခါမှာတရားရှိမှလို့ကောင်းရင်အဲ့ဒါလေးတွေကိုစွဲထားပါတယ်ဒီတရားတွေတဲကောင်းလာလို့ဆိုပြီးတော့စွဲလိုက်မိတယ်နေလို့ရှိရင်ရှေ့မတက်တော့ပါဘူးလူရင်းပန်းနဲ့မရောက်တော့ပါဘူးခုနတိတ်တွေမှာတင်းမှုမြင်နေရင်မိတွေ့နေလို့ရှိရင်ကြီးထွားမှုတုံ့ဆိုင်ပြီးတော့သွားနိုင်တယ်လို့ ကိုယ်သူပဲဥပဒနာလည်းပဲတုံဆိုင်ပြီးတော့သွားနေပါတယ်တုံဆိုင်သွားလို့ရှိရင်မတိဖူတီမစနိုင်ပါဘူးအဲတော့ဥပဒနာအစာလေးလောက်တင်မဟုတ်ဘဲနဲ့ဥပဒနာဘလဝဥပဒနာဖြစ်တဲ့အထိပေါ့လေကြည့်ပြီးတော့နောက်ဆုံးပတ်နဲ့ရောက်တဲ့အထိကြိုးစားအထောက်အကူလိုပါတယ်အဲဒါတော့ဥပဒနာသမာဓိရှိလို့ခေါ်ပါတယ်အဲဒီလောကိတ၅မျိုးထဲမှာနောက်ဆုံးနှစ်ပါးဟာယောဂီနဲ့အသက်ဆိုင်ဆုံးပါပဲသမတနုပ္ပိတ များလေလေစိတ်ငြိမ်အောင်ပွဲပွဲအောင်လေးတွေမှာပတ်ပြီးတော့စိတ်ဆူဆီးမှုအားကောင်းလေလေအဲဒါဝိပဿနာအဲသမာဓိကိအဲဝိပဿနာလုပ်ကြည့်တာလည်းအားကောင်းနေလေဖြစ်ပါတယ်ဥမာဘာနဲ့တူလဲဆိုလို့ရှိရင်တိတော့ပညာရမှာ improvement spelling ဆိုတာရှိပါတယ်ပုံမှုကဆိုင်ခုလဲခြင်းဆိုတာပေါင်းတင်ပေးရတယ်ပေါင်းတင်ပြီးတော့တိပ္ပိနေဟာဟိုတပင်နဲ့တပင်မကြက်ဘူး အကြတော့နေရောဟာအပူဟာလိုအပ်တယ်လို့ရလာတယ်ပြီးတော့အပင်ကြက်တွေကိုလည်းပဲဆဲပြရမယ်ပြီးတော့ပေါင်းတင်ပေးရမယ်ပေါင်းတင်ပြီးလို့ရှိရင်နေရောချီလည်းပဲလွတ်လပ်လပ်ချီဝင်လာတာပဲတာမတစ်ပင်ဟာရင့်ပါတယ်အဲ့ဒီသဘောမျိုးပဲသမထအားကောင်းနေနေဉာဏ်ဉာဏ်လေးဖွင့်လာပြီးတော့အလင်းရောင်ကလည်းဝင်နေအလင်းရောင်ဝင်နေပြီးစိတ်ဟာလည်းပဲရင်းကျက်နေနေဖြစ်နေပါတယ် အဲ့ဒီတွေကအဲ့ဒီငါးမျိုးတွေကအခုသာကိစ္စနုခိတလုပ်ဖို့ပါပဲအဲ့လိုသာကိစ္စနုခိတလုပ်တဲ့အခါမှာအချိန်တူတူနဲ့လူရင်းပေါ့လေမိကိုသိရေးကြည့်ပါလားအချိန်တူတူနဲ့လူရင်းရောက်ဖို့ရန်အတွက်ဒီနေ့ယောဂီများကိုလမ်းခင်ပေးဖို့ပါပဲလမ်းဖွင့်ပေးဖို့ပါပဲလမ်းဖွင့်ပေးဖို့ကတော့ဆရာပါတော်ကိုဖောင်းပေးမှုကစပြီးတော့မှတ်တဲ့အခါ အဲပထမဆုံးပေါ့လေမိမိတို့ဟာတရားမှ24နာရီရှိတယ်24နာရီတည်းကထိုင်ပြီးတော့အထုတဲ့နာရီပေါင်းဘယ်လောက်ဆင်းရဲလျှောက်ပြီးတော့အထုတဲ့နာရီပေါင်းဘယ်လောက်ဆိုတာပထမဆုံးပေါက်ပြီးတော့ပြောဖို့ပါပဲဒီလိုလှုပ်ချိန်ကိုပြောခြင်းအားဖြင့်မိမိတို့ဟာတကယ်အချိန်ပြည့်လှုပ်သူပါဆိုတာတခါလေးဖြေပြီးသားဖြစ်သွားနိုင်ပါတယ် ဒီနေ့မှထိုင်ပြီးတော့အထုတဲ့နာရီပေါင်းအချိန်ပေါင်းပေါ့အချိန်လိုက်ချိန်နဲ့ပြောဖို့မလိုပါဘူးတချို့အချိန်တွေကသဘောတူတွေရှိပါတယ်တွေ့ပုံချင်းတူတာတွေရှိပါတယ်အဲ့ဒါတွေကြတော့ပေါင်းပြီးတော့ပြောဖို့ပါပဲလူရင်းကတော့မနေ့ပိုင်းဒီချိန်ကောင်းကောင်းလောက်ပေါင်းပြီးတော့ပြောဖို့ပါပဲနေ့လည်းပိုင်းဒီချိန်အထုဖို့ကောင်းကောင်းလောက်ညပိုင်းဒီချိန်ကောင်းကောင်းလောက်ပေါ့လေပေါင်းဆက်ပြီးတော့ပြောရင်လုံလောက်ပါတယ် အဲဒီလိုပြောတဲ့အခါမှာထိုင်ပြီးတော့အထုတုံအခြေခံဖြစ်တဲ့ဘုံပင်ကစပြီးတော့ပြောဖို့တည်ရေးကြည့်ပါတယ်ဒီဘာပဲလုပ်လို့အခြေခံတည်ရေးကြည့်ပါတယ်အခြေခံပိုင်နေအောင်လုပ်ဖို့နဲ့ပိုင်မနေနေပြောနိုင်ဖို့ဒါအရေးကြီးပါတယ်လိုအပ်လို့ရှိရင်တော့ထိုင်နေကြည့်ရပါဘူးင်းရလျှောက်တဲ့အခါမှာလည်းပဲညာလမ်းဖယ်လမ်းကြွချကြွလမ်းချဒါသိအရေးကြီးပါတယ် အဲ့ဒါအခြေခံထားပြီးတော့ပြောဖို့ဆိုကြပါစို့တိုင်းပြီးတော့ရှုမှတ်တဲ့အခါမှာအချက်၃ချက်ရှိပါတယ်ပြောယောဂီပြောရမယ်အချက်၃ချက်ဖောင်းမှုပေါ်လာတယ်ဖောင်းတယ်လို့ရှုမှတ်တယ်ဘာလဲဆိုဘယ်လိုလဲဆိုတာမြင်တဲ့ဟာကိုပြောပြတယ်ဒါပဲဖောင်းမှုပေါ်လာတယ်မှတ်တယ်တည်တယ်ဒါပဲအဲ့ဒီသုံးပိုင်းကိုတော့ပြည်တတ်တာပြောဖို့ပါပဲ ပိန်မှုပေါ်လာတယ်ပိန်တယ်လို့မှတ်တယ်တည်တယ်အဲဒီသုံးပါးကြည်လာတာပြောရမယ်ဥပမာပြောမယ်ဆိုလို့ရှိရင်သိကြပါစို့လို့ပါနာရီပြတယ်ဒါပါလဲဆိုရင်ယောဂီများမျက်မှောက်မှာပေါ်လာပြီဒီမှာဒါပါလဲပေါ်လာတာတစ်ပိုင်းမျက်မှောက်မှာရောက်လာတာတစ်ပိုင်းကြည့်လိုက်တာတစ်ပိုင်းမြင်လိုက်တာတစ်ပိုင်းသုံးပိုင်းရှိပါတယ်ဒါတော့ပေါ်လာတာကိုစိုက်ကြည့်လိုက်တဲ့အခါကျတော့ကြည့်တာတမန်ကဆံကကြည့်လို့မရပါဘူးစိုက်ပြီးတော့ကြည့်ရမှာပါစိုက်ပြီးတော့ကြည့်လိုက်တယ် တေချာတရားဆိုင်ပြီးတဲ့ဒီပေါ်မှာရအောင်ကြည့်လိုက်ဒီတော့မြင်မိနာရီဒါဘာပဲဆိုတာသိတာဘယ်လိုဆိုတာဒီနာရီဟာဟောဒီအိတ်ကလေးနဲ့အုပ်ထားတယ်အရွယ်စားဘယ်လောက်ဆိုတာဒါပြောနိုင်တာပဲအဖြေပေးနိုင်တာပဲဒီတော့မျက်မှောက်မှာပေါ်လာတာတစ်ပိုင်းကြည့်လိုက်တာတစ်ပိုင်းနဲ့မြင်တာတစ်ပိုင်းမြင်ပြီဆိုရင်သူဘာပဲလို့ဆိုတာရှင်းပြရအောင်ဒါကြီးတော့အဲ့လိုကြည့်တဲ့အခါမှာတော့ခက်ဆက်ဆက်ခက်ဆက်ဆက်ကြည့်လို့မရပါဘူး စိတ်အားဆိုင်ပြီးတော့ချိန်လိုက်ကြပြီးတော့စူးဆက်ဆက်ကြည့်မှာသိလို့တယ်ကြည့်အားမှာကြည့်တဲ့နေရာမှာစိတ်အပြည့်ထားပြီးတော့အင်အားစုတွေထည့်ပြီးတော့ကြည့်မှရပါတယ်အဲဒီမြင်ကွင်းစီတက်ခဲ့စီကိုစိတ်အပြည့်ရောက်သွားအောင်အားဆိုင်ရမယ်တည့်တည့်ကြပါအောင်ချိန်လိုက်ကြည့်ရမယ်အဲဒီလိုနည်းနဲ့ကြည့်မှရပါတယ်ဒါလိုပဲခေါင်းပိတ်ဖို့ကိုလည်းပဲခေါင်းမှုကိုလည်းပဲအဲ့ဒီစီစိတ်အပြည့်ရောက်သွားစိတ်အားဆိုင်ရတွန်းပို့ရမယ် တဲ့တဲ့ကြာသွားအောင်ခြေလက်ကိုက်ကြမယ်အဲ့လိုနီးနဲ့ရှိမှရောက်ပါတယ်ဆိုလိုတာတော့ရပေါ်လာတဲ့အာယုံကိုရှိမှတ်တဲ့အခါမှာဘယ်ဟရထားတဲ့စာတွေကိုရစ်တယ်လို့မှတ်လို့မရဘူးဆိုတာတော့အဲ့ဒါတော့နားလည်ထားဖို့ပါပဲပေါင်းမှုမှတ်တဲ့အခါမှာပေါ်လာတာရှိတာတိတာဒီသုံးပိုင်းကိုပြောရတယ်လို့ထို့သူပဲပြင်မှုလည်းပဲဒီတိုင်းပဲအဲ့ဒီလိုပေါင်းမှုပြင်မှုကို တစေရှုမှတ်နေတဲ့အခါစိတ်ဆိုတာကိုထားရမနေပါဘူးစိတ်ဆိုတာဖြစ်တတ်ပါတယ်စိတ်ကူးမျိုးစုံဖြစ်တတ်ပါတယ်အဲဒီလိုစိတ်ကူးမျိုးစုံဖြစ်လာပေါ်လာလို့ရှိရင်စိတ်ကူးရဲ့ဆိုတာမှတ်တာမှတ်လိုက်တော့ဒီစိတ်ကူးကဘာဖြစ်သွားလဲရှေ့ဆက်စိတ်ကူးနေသလားအချိန်တည်သွားသလားနောက်ဆုံးစိတ်ကူးအချိန်ပြတ်သွားသလားဆိုတာပြောအရေးကြီးပါတယ်စိတ်ကူးပေါ်လာတယ်မှတ်လိုက်တယ်သူပါလဲဘယ်လိုလဲအဲ့ဒါလေးပြောပြပါဦး အဲဒီလိုကိစ္စပြီးပြီးတဲ့အခါမှာကိုယ်မှတ်မြဲဟာကိုပြန်ပြီးတော့မှတ်သလားမမှတ်ဘူးလားမှတ်နိုင်လားမှတ်နိုင်ဘူးလားဆိုအဲ့ဒါလေးပြောစစ်ပြရအောင်လိုပါတယ်ဒီတော့ခေါင်းပုံမှတ်နေစဉ်တော်တော်လေးထိုင်ကြတဲ့အခါကျတော့ကိုယ်ရဲ့ကခံစားမှုအမျိုးမျိုးတွေပေါ်ပါတယ်ကောင်းခံဆိုးခံစားမှုကောင်းခံစားမှုစိတ်ထဲမှာလည်းမချမ်းသာမှုစသည်လို့ပေါ်ရပါတယ်အဲလိုပေါ်လာလို့ရှိရင်ပေါ်လာတယ်ရှုလိုက်တယ်သူပါလဲပြောပြဖို့လိုပါတယ်ဆိုကြပါစို့ တဏှာကရတာတွေပေါ်လာတယ်ရတာကိုမှတ်တယ်ရတာသူ့ရလာသလားတန့်သွားသလားပြေသွားသလားပြောက်သွားသလားဆိုတာကြက်ကြက်နဲ့ပြောနေရမယ်အဲ့ဒီလိုပဲခေါင်းလက်ပိဏစင်မှနေရင်ကသဘောတရားအမျိုးမျိုးတွေထွေထွေပေါ့လေထွေရာပေါ့လေပတ်စရာတွေလည်းပေါ်ရပါတယ်မြင်တာတွေရှိတယ်ကြားတာရှိတယ်နားတာရှိတယ်စားတဲ့တောက်တဲ့အခါရှိတယ်ပြီးတော့ကိုယ်ကထိတွေ့တဲ့အခါပူရာနွေးတာအေးတာတောင်းတာတင်းတာလှုပ်တာလည်းရှိတယ်ပြီးတော့ သိတာတွေကြံသိတာတွေပေါ့လေဒါတွေရှိပါတယ်အထွေတွေဒီအထွေတွေတွေတခုခုပေါ်လာတဲ့အခါမှာပေါ်လာတယ်မှတ်လိုက်တယ်သူတို့ဘာလဲဘယ်လိုလဲဆိုတာလည်းပဲပြောပြဖို့လိုပါတယ်ဒီအလုံးခြုံလိုက်မယ်ဆိုလို့ရှိရင်ပေါ်လာရဲ့ရှုတာရဲ့သိတာရဲ့ဒီသုံးပါပါပဲအဲဒီသုံးချက်ကိုပြောပြဖို့ပါပဲအဲဒီလိုပြောပြတဲ့အခါမှာစကားကိုကြည်ကြည်လေးလေးနဲ့အနှစ်သာရရှိရှိထူးခြားတဲ့အကွက်ကိုသာ ရွေးချယ်ပြီးတော့ပြတ်တတ်ဖို့ရကြိုးစားဖို့လိုပါတယ်။ပူတွေမပါဘဲနဲ့တူတူနဲ့ရှင်းရှင်းလူရင်းမိဖို့မိအောင်ပြောရမယ်လို့ဆိုလိုပါတယ်။အဲဒီလိုတူတူရှင်းရှင်းနဲ့လူရင်းတင်ပြရပါကိုပိုင်တဲ့အချိန်လေးကိုတော့နားလည်ထားဖို့အရေးကြီးပါတယ်။ဟိုအဖြစ်10မိနစ်ပြောခွင့်ရတယ်ဆိုလို့ရှိရင်စကားပြောပွဲတွေမှာတတ်မှတ်ထားတဲ့အချိန်တွင်းပြီးပြအောင်ပေါ့လေ။အဲဒါအချိန်ကိုခြွေတာပြီးတော့သုံးဖို့လိုပါတယ် အဲ့ဒါကိုချုပ်ပြီးတော့ပြောပြရစီဆိုကြပါစို့ဖောင်းမှုပိန်မှုကိုဖောင်းမှုပိန်မှုကအစပေါ်လေအာယုံပေါ်လာတဲ့အခိုက်မှာစိတ်အားစိတ်ကြီးလာကြပြီးတော့မှတ်မှမှကိုယ့်အလုပ်ကိုပြောဖို့ပါပဲဒါကအလုပ်ပါပဲဒုတိယကတော့စိတ်ကြီးဆက်ဆက်မြင်းမြဲဆွဲဆွဲပိုင်ပိုင်နိုင်နိုင်မှတ်နိုင်လားမှတ်နိုင်ဘူးလားဆိုတာပြောပြဖို့ပါပဲတတိယကတော့ မှတ်နိုင်တယ်ဆိုရင်အဲ့ဒီမှတ်ရတဲ့မှတ်မိရတာဘာလဲဘယ်လိုလဲဆိုတာပြကြအောင်ပါပဲ။သုဒ္ဓကတော့တကယ်လို့ဖုံးပင်မှုအစပင်နိုင်အာယုံကိုမှတ်နိုင်ဘူးဆိုရင်စိတ်တင်မှာမရှိတော့ဘူး။စိတ်တဏှာရောက်နေစိတ်ထွက်နေထွက်နေဒါမှမဟုတ်ဆိုလို့ရှိရင်ကိုယ်ထဲမှာအဲခံစားမှုတမျိုးမျိုးစီမှာရောက်နေတယ်။ကြားဟာကြီးပေါ်လာပြီ။မှတ်နိုင်ဘူးဆိုလို့ရှိရင် ဖြစ်သမျှပေါ့လေပေါ်သမျှဟာတွေကိုမှတ်ပုံရောတိပုံရောပြပြဖို့လိုပါတယ်မှန်ကတော့ပရိပဒဝဒနာတရားအထုတ်တယ်ဆိုတာကိုယ့်ကိုယ်ကိုပြန်ပြီးတော့လေ့လာတဲ့ research လုပ်တာပါပဲဒီ research လုပ်လို့တွေ့ကြုံတဲ့တွေကိုတင်ပြတာပါပဲအပြင်လောကမှာ research လုပ်လို့ရှိရင်တွေ့ကြုံတဲ့ကိုတိတိကျကျသူကတင်ပြရပါတယ်ဒါမှ research လုပ်ရရောက်ပါတယ် စာတွေမပါရပါဘူးတိတိကျကျသူကပိုးတွေမပါရပါဘူးသူကတော့ကိုယောဂီများဒီနေ့လက်ခင်းစကားစုပြောလိုက်ပါပြီအခုတာဝန်ရှိတဲ့ဘုန်းကြီးဒီမှာလာပြီးတော့ပြောဖို့ရပါလိမ့်ယောဂီများမနေ့ကစပြီးတော့တနေ့ကစပြီးတော့တရားဝင်ရပါတယ်အခုကိုကို research လုပ်ပုံကြီးတိတိကျကျအဲလုပ်တယ် လုံလို့တွေ့ကြုံချက်ကြီးကြည့်ကြုံချက်တွေကိုလာပြီးတော့တင်ပြဖို့ပါပဲတို့တဲ့ဟာတွေဖြည့်ပေးပါမယ်ပြီးတော့ပိုတဲ့ဟာတွေလည်းပဲဖြည့်ပေးပါမယ်ဆွေးနွေးပေးပါမယ်သူပြောခဲ့တဲ့ဟာတွေကလမ်းခေတ်စကားစုပါ